ဒါလေးကိုနည်းနည်းလေးဒါလေးဖတ်ပြအောင်မနော်ယနေ့သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရီ1389ခုနှစ်ကဆုံလာပြည်ကျော်9ရက်ခရစ်နှစ်2019ခုနှစ်မေလ15ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီဆန်ဂေပီရဲ့စီတီဒေါက်တာဦးမောင်မောင်ဒေါ်မီယုသမီးမတ်ချိုတင်းမောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာ ရွှေမင်းဝန်ဆရာတော်ဤ၅ချိန်မြောက်မဟာတတိပဋ္ဌာန်၅ရက်တရားစခန်းအောင်ပွဲနေ့အောင်ပွဲနေ့မှာအာယုဇန်လူတန်းရတဲ့ကုသိုလ်ရှင်များကကိုတင်ဝံမခင်တန်ဦးမိသားစုများမှအာယုတဲ့ချိန်ခါကာလကတန်ဃာတော်များယောဂီတော်စင်များကိုအာယုဇန်ချုပ်ပွဲတို့ဖြင့်ဆက်ကလူတန်းရပါ နေစွမ်းအလူရှင်များကတော့ကိုရောဘဝင်းမတိတံသာဖုံးမြတ်တိဟသမီးစိုးရုံစံဒီမိသားစုများမှနေအချိန်နေမောတမန်တယ်မီနေမောမတဲ့မီအချိန်ကကလမှာတန်ဃာတော်များယောဂီသူတော်စင်များကိုမူမြတ်လာစွာသောဆွမ်းခဲ့ပွဲဘောဇင်ရှုခြင်းရတာဖြာဖြာတို့ကိုဆက်ကလူတမ်းပါတယ်။ဒါညံနေပိုင်းအာရဒါနအလူရှင်များမှာမိခင်ကြီးဒုက္ခခင်သားအာရည်စူးပြီးတော့မနှွယ်နေဝင်းနဲ့ မရင်ရင်နုတို့မှလူတန်းကြတာဖြစ်ပါလေဒီ9ရက်တိုင်တိုင်ဟောကြားတော်မူတဲ့တရားဓမ္မများကိုတရားစီရီဓမ္မဒါနအလူရှင်ကတော့ကိုကျော်ကျော်မတ်ကြီးကြီးဝင်းမိသားစုဟောရင်တော်တင်ဤမိသားစုများမှာလူတန်းကြတာဖြစ်ပါလေအထူးအဖြင့်တော့ဒီဓမ္မစကုဓမ္မယုံတော်ကြီး ရွှေမြဝံဆရာတော်ရဲ့တရားစခန်းဟာယခုချိန်မှာဆိုရင်၅ချိန်မြောက်ဖြစ်ပါတယ်။၅ချိန်မြောက်တရားစခန်းပွဲကြီး ဖြစ်မြောက်အောင်ဆိုတာကဒီတိုင်းနဲ့ဖြစ်မြောက်တာမဟုတ်ပါဘူး။ပစ္စည်းအားငွေအားလူအားလူအားတွေအများကြီးပါဝင်ရပါတယ်။အဲဒီတော့အဲဒီလိုပစ္စည်းအားလူအားလူအားတွေအများကြီးပါဝင်ပြီးတော့ဒီဓမ္မစကုဓမ္မယုံတော်ကြီးကိုကြွားတော့မယ်ဘုန်းကြီးကြွားတော့မယ်ဆိုတဲ့ကူကဘုန်းကြီးအတွေ့ ခရီးလေရင်စည်းတွေလှူဒါန်းရတာတွေပင့်ရတာတွေဒါတွေရှိပါတယ်။နောက်ပြီးတော့အရင်လှူဒါနတွေရှိပါတယ်။နောက်ပြီးတော့ဇရာတော်ကြွလာတော့မယ်ဆိုတဲ့ကူကတရားစခန်းကြီးဖွင့်တော့မယ်ဆိုတဲ့ကူကဒီဓမ္မယုံတော်ကြီးကိုအဲ့ရနေရာတွေပြင်ဆင်ရတယ်ခင်းရတယ်တန်ရှင်းရေးတွေလုပ်ရတယ်ဒါလောကကုသိုလ်တွေပါဒါလောကကုသိုလ်တွေဘုန်းကြီးတို့ဒီနိုင်ငံမှာအဲလောကကုသိုလ်ပြုတဲ့ပုဂ္ဂိုလ်တွေဒီဓမ္မရိပ်တာမှာရှိတာကိုတွေ့ရလို့ဝမ်းသာပါတယ်တခြားနေရာတွေမှာ လောအားကုသိုလ်ရှင်တော်တော်နည်းနေပါပြီ။ဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်လည်းပဲအဲ့ဒီလောအားကုသိုလ်ရှင်အတော်နည်းနေပါပြီ။အားလုံးဟာငွေကြေးနဲ့ပြည့်ပြီးတော့ဝန်ထမ်းအဖြစ်နဲ့ပဲငှားရမ်းပြီးတော့ခိုင်းစေရတာဖြစ်ပါလေ။ဘုန်းကြီးရိတ်တာမှာဆိုရင်နှစ်ပေါက်တရားစခန်းကြီးနှစ်ပေါက်တရားစခန်းဖွင့်ထားတာဖြစ်တဲ့အတွက်ဘုန်းကြီးစီမှာချက်ပြုတ်ရေးဝေယဝဆရီအားလုံးချက်ပြုတ်ရေးပုံကိုယ်တွေကိုငွေကြေးနဲ့ဒီလိုထားရပါတယ်။ရုံးကဆိုရင်လည်းပဲငွေကြေးနဲ့အားလုံးတောင်းပြီးပြီးတော့ထားရတာဖြစ်ပါလေ။ ဒါကြောင့်ဒီမှာအခုကိုမျိုးတို့ဖွဲ့ကအားလုံးကဝိုင်းဝန်းပြီးတော့ဒီတရားစခန်းကြီးဖြစ်မြောက်အောင်လိုအပ်ကုသိုလ်တွေလည်းပြုကြပါနောက်ဒကမာကြီးဒေါ်မေယုနဲ့သမီးမချုတဲမောင်တို့ကလည်းပဲဒီဆွမ်းကွမ်းဝေယဝဇ္ဇတွေဒါအာယုံဆိုရင်လည်းအာယုံနေ့ဆိုရင်လည်းနေ့တနေ့စဉ်မပြအချိန်မီအောင် ပြုလုပ်ရတယ်ဆိုရက်ဝေယဝဇ္ဇကုသိုလ်ဟာလွယ်လွယ်လေးမဟုတ်ပါဘူးအမှန်တကယ်ခဲပါအဲဝေယဝဇ္ဇကုသိုလ်တွေလည်းပဲအများကြီးပြုရတယ်ဒါကြောင့် ဆရာတော်ဘုရားကိုပင့်ပြီးတော့ဓမ္မတရားစခန်းပွဲကြီးမဟာသတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲကြီးပြုလုပ်ရတဲ့အတွက်ကြောင့်မို့အခုမြန်မာဗုဒ္ဓဘာသာဝင်များဒီတရားတော်တွေကို နေ့စဉ်နာကြားခွင့်ကျင့်ပွားခွင့်ရတာအခုဒီဓမ္မစကုဓမ္မယုံပိုင်ရှင်များဖြစ်ကြတဲ့ဥမောင်မောင်တော်မီယူသမီးမရှုသဲမောင်တို့မိသားစုများရဲ့ပင့်ဖိတ်လျောက်ထားခြင်းအရာ ဘုန်းကြီးဒီမှာကြွားရောက်ပြီးတော့ဟောကြားပေးရတာဖြစ်တော့ဒီပုဂ္ဂိုလ်များဓမ္မဒါနအမတဒါနအလှရှင်များဖြစ်ပါလေအဲ့ဒီဓမ္မဒါနအမတဒါနလူတိုင်းယုံနေမဟုတ်ပါဘူးနေ့စဉ်ဆွမ်းကွမ်းနေချက်ပြုတ်ပြီးတော့လူအကုသိုလ်တွေအထူးအဖြင့်ဒါလည်းပဲစေရနာမပါဘဲနဲ့လုပ်လို့ဖြစ်တယ်လို့မဟုတ်ပါဘူးတက္ကမကြီးကလျှောက်ပြတယ်တပည့်တော်လေဒီမှာလာတဲ့ဆရာတော်တွေကြွလာတိုင်းကြွလာတိုင်းဆရာတော်တွေကိုဝေယဝဆပြုနေရတာ တခါလေးမှစိတ်ထဲမှာညဉ့်ညင်စိတ်တခါမှမပေါ်ဘူးအဲ့ဒါအကောင်းဆုံးစိတ်ထားပဲအခုအဲ့ဒီစိတ်ထားလေးနဲ့တပည့်တော်ဟာတဲ့တစ္ဆာဆူဆူပြီးလုပ်ပါတယ်တိတ်မှန်ပါတယ်လို့တစ္ဆာဆိုတယ်ဆိုတာမှန်ကန်တဲ့စကားကိုပြောတာပါလို့တစ္ဆာဆိုတာမှန်ကန်ခြင်းကိုအဓိပ္ပာယ်ရပါတယ်ကောင်းတာပဲပြုစာဖြစ်စီမကောင်းတာပဲပြုတာဖြစ်စီအဲ့ဒီပြုထားတဲ့အမှန်စကားနဲ့တစ္ဆာပြုရပါတယ်လို့ဘုန်းကြီးတို့ဇတ်တော်တစ်ခုထဲမှာရှိပါတယ်လို့ ဇတ်တော်တကူထဲမှာမြတ်စွာဘုရားမပွင့်ခင်ကယတိကြီးကိုကိုယ်ဝယ်စည်းကပ်ကြတော့ကိုယ်ဝယ်စည်းကပ်တဲ့ကမိမိတို့သားလေးမွေးဖွားလို့သားလေးထိုင်နိုင်သွားနိုင်ကြေးနိုင်တဲ့အရွယ်ရောက်တဲ့ကမတေကြီးထံမှာသွားလေးသားလေးကိုသွားပြဆုံးမဆက်ကပ်အဲဒီမှာအဲဒီယတိကြီးနဲ့စကားပြောနေမိဘများစကားပြောနေစဉ်မှာသားလေးကကိုလီလေးကိုလှိမ့်ပြီးတော့ကစားနေတယ်အဲဒီသူ့ကိုလီလုံးလေးကတွင်းထဲကိုဝင်သွားတယ် အဲ့ဒီမှာတွင်းထဲဝင်သွားတော့ကလေးကအဲ့ဒီတွင်းထဲမှာလက်နဲ့နှိုက်တယ်နှိုက်တဲ့အခါမှာတွင်းထဲမှာရှိတဲ့မွေဟောက်ကပေါက်လိုက်လို့အဲ့ဒီကလေးမှာချက်ချင်းစိတ်တက်ပြီးတော့တတိလက်သွားအဲ့ဒီလိုစိတ်တက်ပြီးတတိလက်သွားတဲ့အခါကာလမှာမိဘနှစ်ပါးဟာခါရယူကျုံမရဖြစ်ပြီးတော့ရှင်ပြကဲပါအောင်ကဲပါအောင်ဆိုတော့ဒီငါ့မှာလေတခြားဘာမှကဲစရာမရှိဘူးငါတစ္ဆာပဲရှိတော့တယ်ရတဲ့ကြီးက ဒီလိုဆိုရင်ရှင်ဘုရားပြုလုပ်ပေးပါဆိုတော့အဲ့ဒီမှာယတိကြီးကဒီကလေးငယ်လေးကိုရှင်းမှထားပြီးတော့အဲ့ဒီမှာငါသည်တဲ့သာသနာတော်ကိုခုဝင်ရောက်နေပါတယ်သို့တော်ငါတရက်မှမပြောခဲ့ဘူးတဲ့သာသနာတော်မှာငါတရက်မှမပြောခဲ့ဘူးတဲ့ဒါမှန်တဲ့သစ္စာစကားပါတဲ့ဤသစ္စာစကားကြောင့်ဒီကလေးပေါ်မှာတက်နေတဲ့အစိတ်တွေကျသွားပါစေတာဆိုပြီးလက်ကလေးနဲ့တတ်ပြလိုက်တာ အဲ့ဒီမှာကလေးလေးကမျိုးလုံးလေးပွင့်လာတယ်မျိုးလုံးလေးပေကပ်ပေကပ်ပွင့်လာအဲ့ဒီချိန်ကြတော့မှဒီရသေးကြီးကကဲသူ့ဖခင်ကိုဒါမင်းအလဲမင်းလည်းတစ္ဆာဆိုဆိုတော့ဟောတကအဲ့ဒီမှာယတိကြီးကတစ္ဆာဆိုကိုင်းတဲ့အခါကျတော့အဲ့ဒီသားလေးရဲ့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကတစ္ဆာဆိုရတယ်ကျွန်ုပ်ဒီတဲ့ဒီယတိကြီးကို ကိုးကွယ်နေပေမဲ့သူ့ကို လုံးဝမကြည်ညိုပါဘူးတဲ့ လုံးဝကြည်ညိုစိတ်မဖြစ်ခဲ့ပါဘူးတဲ့ဒါကြောင့်ဤမှန်သောသစ္စာတရားကြောင့်တပည့်တော်ရဲ့တားလေးပေါ်မှာတက်နေတဲ့အစိတ်တွေပြေပြောက်ပါစေတာဆိုပြီးလက်ကင်းနဲ့သဘောတက်ပေးလိုက်တယ်အဲ့ဒီမှာချက်ချင်းထထိုင်တယ်စကားကမှန်လို့လားမှန်လို့လားဒါကြောင့်မို့မှန်တဲ့စကားနဲ့သစ္စာဆိုတာအဲ့ဒီမှာလည်းပဲတခါနောက်တခါဇနီးကြံတော့လေအဲ့ဒီမှာဇနီးဖြစ်တဲ့ပုဂ္ဂိုလ်ပဲလှည့်ပြီးဒါမင်းလည်းမင်းသစ္စာပြုပါဆိုတော့အဲ့ဒီမှာ ဒီအမေကပို့ပြီးတော့သားလေးကိုပို့ချစ်တာဆိုတော့သူကသစ္စာပြုရမှာပဲအဲ့ဒါနဲ့သူကသစ္စာပြုတယ်ကျွန်ုပ်ဒီဒီလင်သားကိုမိဘများပေးစားလို့သာယူထားရပါတယ်တရေကလေးမှသူ့ကိုမချစ်ခဲ့ပါဘူးချစ်စိတ်မပေါ်ခဲ့ပါဘူးတဲ့ဒါကြောင့်မို့အမှန်သောသစ္စာစကားကြောင့်သားလေးပေါ်မှာတက်နေတဲ့အစိတ်တွေပြေပြောက်ပါစေတာဆိုပြီးလူကလေးနဲ့ပုတ်တတ်တာအဲ့ဒီမှာသားလေးကထပြေးပြီးကစားတော့တာပဲဓမ္မနဲ့သစ္စာစကား အခုဒကမာကြီးတို့မေယူကဒကာကြီးဒီနှစ်ကိုလို့ဘုန်းကြီးကပြောတယ်ကျမ်းကျမ်းမာမာနဲ့တွေ့ရတာစိတ်ထဲဝမ်းသာလိုက်တာလို့စိတ်တည်ချမ်းသာလိုက်တာလို့ပြောတော့တပည့်တော်လည်းတပည့်တော်လုပ်နေတဲ့တစ္ဆာစကားအဲ့ဒါဆရာတော်တန်ဃာတော်များကြွလာတဲ့အခါမှာဒီတရားစခန်းတွေတရက်ကလေးမှစိတ်ထဲညုံညင်စိတ်မရှိခဲ့အဲ့ဒီကုသိုလ်စိတ်တွေဟာအမှန်စကားပါဆိုပြီးတော့အဲ့ဒီဟာလေးနဲ့တစ္ဆာဆိုပြီးတော့ဒကာကြီးဥမောင်ကိုဒီလိုပဲပြုစုပေးရတယ်ဗျာတဲ့အဲ့ဒီလိုနဲ့ပဲ ကျမ်းမာရေးတွေကပို့ပြီးတော့ကောင်းတဲ့ကောင်းလာတယ်ဆိုတော့ဘုရားဝမ်းမြောက်ဝမ်းသာဖြစ်ပါတယ်ဟုတ်လားအဲကြောင့်မို့အခုဒီကမာကြီးကလည်းပဲအခုဒါဝေယဝဆပြုလို့တာဒီယောဂီတွေဘုန်းကြီးတို့ဒီမှာဟိုတရက်တရက်ဆိုရင်လည်းမဟုတ်ပါဘူးလူ50လောက်လာတာပါမနေ့ဖြစ်စီနေ့ဖြစ်စီညဖြစ်စီဒီလောက်လာပြီးတော့ဒီပုဂ္ဂိုလ်တွေကိုစာရေးတောက်ရေးကိုမညိုမညင်ဒီကမာကြီးပြုလုပ်နေတာအားလုံးအသိပဲလေအားလုံးအသိပဲဘာမှမညိုမညင်ပဲအားလုံးကိုပြုစုနေတယ် တခါတည်းညဟိုတနေ့ကညဆိုရင်ပြည်သား80ကျော် လောက်တောင်ရှိတာနဲတာလည်းမဟုတ်ဘူးဒါတွေစားဖို့တောက်ဖို့အတွက်အကုန်လုံးပြည့်စုံအောင်ဆောင်ရွက်ပေးနေတယ်အဲဒီတော့ဒီဝေယဝဆကုသိုလ်တွေလည်းပဲအာလုံးမိသားစုများမှာအာလုံးရှိကြတာဖြစ်ပါတယ်ဒါကြောင့်မိမိတို့ဆရာတော်ဘုရားရဲ့ဓမ္မဒါနတရားတို့ကိုပူဇော်သော အားဖြင့်ဝတ္ထုငွေတို့ကိုလည်းပဲဝတ္ထုငွေတို့မှာဖြစ်ပေါ်လက်တန်သောယဟန်တို့တို့အားအဆက်တော်လူရှိရာပစ္စည်းလေးပါးတို့ကိုလှူဒန်းနေအဲ့လိုလူဒန်းတဲ့ကုသိုလ်အစုစုတွေအားလုံးပေါ့ ဒါဘုန်းကြီးတို့ယောဂီများကြတော့မလုပ်လဲသီလတွေစင်ကြင်အောင်ဆောင်ထိန်တယ်ဟုတ်တယ်မလားတရားတော်ကိုနေ့စဉ်နေ့တိုင်းနာကြားတယ်နာခြင်းလဲနာမနာခြင်းလဲနာနာခြင်းလဲနာမနာခြင်းလဲနာနားတွေပူပြီးနားတွေပူပြီးနားတွေစူပြီးခါးတွေများပူမလားမသိဘူးဘုန်းကြီးတို့ညာဒေတာပုံလေးတခုပြောအောင်မယ်နော်အချိန်လေးကြာလို့တော့မပြောနဲ့နော် အဲမှာဘုန်းကြီးတို့ညာဒီတမှာကျောင်းရွာတရွာမှာကျောင်းထိုင်နေဆရာတော်တစ်ပါးအဲ့ဒီဆရာတော်ကလုံးဝတရားမဟောရဘူးသီလမပေးရဘူးအဲ့ဒီတော့ရွာမှာရှိတဲ့တရားဓမ္မတွေကအားမရဘူးဥပုံလေးဆိုရင်တခြားကျောင်းကသွားပင်ရဥပုံလေးဆိုရင်လည်းပဲတခြားတန်ဃာတော်တွေသွားပင်ရလူရည်တန်းကြီးလည်းတခြားတန်ဃာပင်ရတော့အရှင်ဘုရားကြိုးစားသားမှာအရှင်ဘုရားပြီးတဲ့သီလကိုယူခြင်းနဲ့အရှင်ဘုရားဟောတဲ့တရားနာခြင်းနဲ့ပေါ့တခြားဘုန်းကြီးတွေဟောတဲ့တရားမနာခြင်းဘူးကိုဘုန်းကြီးနဲ့ကိုပဲကိုဘုန်းကြီးဟောတဲ့ဟာဘာဟောဟောကြိုက်တယ် အဲ့လိုပေါ့ဒကာဓမ္မတွေကဝိုင်းမြောက်ပြီးတော့ဘုန်းကြီးလည်းကြက်ရတာပေါ့တရားတွေကြက်တရားတွေကြက်ပြီးဒီခါနဲ့တရားတွေလေ့ကျင့်လေ့ကျင့်တဲ့အခါကျတော့ဘာတွေနဲ့လေ့ကျင့်လဲဆိုတော့ဘုန်းကြီးတို့ညာလေးတတ်မှာဆိုတာရေကြောတဲ့အခါဘုန်းကြီးเจ้าမှာအိုးတွေရှိတယ်အိုးကြီးတွေဒီလိုအသေးလေးတွေနဲ့ကြောတာရှိတယ်ဒီလိုတောက်ရည်အိုးကြီးတွေနဲ့ကြောတာရှိတယ်အဲ့တော့ဘုန်းကြီးကအဲ့ဒီကျောင်းအောက်မှာအိုးကြီးတွေမောက်ထားတယ်ဘုန်းကြီးတို့အညာလေးတတ်မှာတရားနာတယ်ဆိုတာအခုလိုထိုင်ရကလေးတွေမဟုတ်ဘူးဝတ်ရကလေးတွေ ကုန်းပြီးတော့ဝန်းရက်ကလေးတွေနာအဲ့တော့အိုးတွေမှောက်ထားတော့လူတွေကုန်းနေတယ်လို့ပဲပေါ့ဘုန်းကြီးကအဲ့ဒီတိုင်ထားပြီးတော့အိုးတွေမှောက်ပြီးသူတရားတွေဟောတာပေါ့လေသူတရားတွေဒီလားတွေပေးတရားတွေဟောတရားတွေလေ့ကျင့်တာလေ့ကျင့်ပြီးတော့သူကတော်တော်လေးရလာပြီဒါပေမဲ့အိုးတွေကမလှုပ်ဘူးတဲ့လူကလှုပ်တယ်လူကတော်တကြဟိုလိုခါကုတ်လိုက်တော်တကြဒီမဲ့ကုတ်လိုက်နေလူတွေကလှုပ်ရင်ငါလက်လွန်ရင်ခက်မယ်ငါလူဟောမှဖြစ်မှာ လူဟောပြန်တော့လေငါတို့ဗမာတွေဆိုရင်ငါတရားတွေမှားနေတယ်မှန်မှန်သိသွားတယ်အဲဒီတော့မှားရင်ဒီကိုယ်တော့အမှားတွေပြောတယ်ဆိုပြီးတော့ဖြစ်ဦးမှာတဲ့အဲဒီတော့ငါရှာမိဆိုရကလားခေါ်မှာတယ်အဲဒီမှာကျောင်းရဲ့မြောက်ဖက်မှာဟိုရှာမိကလေကြားထဲမှာတခါလေမျက်ရိပ်နေတာသူမျက်ရိပ်ပြီးတော့သူကမျက်တထုံးကိုဘလောက်ပေါ့သူကအဲ့လိုရောင်းတာမျက်ရိပ်ပြီးရောင်းစားအဲ့ဒါနဲ့ရှာမိကိုခေါ်တယ် ဆာမိကိုခေါ်တဲ့ခါကျတော့ဆာမိလာပါအောင်ကွာခေါ်ဘာတော့မင်းခုတနေ့မြင့်ရိတ်တာဘယ်လောက်ရလဲလို့ဆိုတော့90ပြားရတယ်ပြား90ရတယ်ဟုတ်ပြီငါမင်းကိုအပြားတရားပေးမှာကွာငါခိုင်းတာလုပ်မှာကဲလှုပ်စမ်းမှာတပည့်တော်တရားရမှာပဲလေလုပ်မယ်ဘာလုပ်မှာအေးမင်းတရားနာယုံပဲဘာမှလုပ်เสียမလို့မင်းငို့တို့ထိုင်နေဘာမှလုပ်เสียမလို့ငို့တို့ထိုင်နေ အဲ့ဒါငုတ်တုတ်ထိုင်ခိုင်းပြီးတော့သာမိကိုထိုင်ခိုင်းပြီးဘုန်းကြီးတရားဟောလေ့ကျင့်တာတရားဟောလေ့ကျင့်ပြီးတော့ဒီနေ့ပြီးသွားရောကဲရော့ကွာမင်းပြတရားဟာသူကလည်းဝမ်းသာတယ်ဒါပေမဲ့နောက်တည့်ရက်ကျဘုန်းကြီးကအဲ့ဒီတရားဟောမဲ့ချိန်ကျသာမိမင်းနောက်ရက်လည်းလာခဲ့ဦးတော့မှားလိုက်တာမှားလိုက်တဲ့အခါကျဒီမှာဖျားဆိုပြီးတော့ပြောသွားပြီးတော့နောက်ရက်ကျဒီဟောမဲ့ချိန်မလာမလာတဲ့အခါသာမိမလာမလာနဲ့ညှို့ရင်းကနောက်သာမိမျက်ရည်တဲ့နေရာလှမ်းကြည့်ရတော့ဟာဟိုကောင်အကုန်းအကုန်းနဲ့မျက်ရည်ရိတ်နေတာ ညဉ့်ညဉ့်ကြီးတော့ဟိကောင်ဆာမိလာလေလာလေလာပါဦးကွာဆိုဘုန်းကြီးကခေါ်တယ်ခေါ်ပြီးတော့မင်းဘာလို့မလာတာတော့အာတော်ပြီဖရားရေနားနဲ့ဆူတယ်ခါနဲ့ပူတယ်ဖရားတရားနာနားနဲ့ဆူတယ်ခါနဲ့ပူတယ်ပတ်စံပြတရားနဲ့မလို့ချင်းတော့ကို90ရာကိုယူတော့မယ်လေအခုလည်းနေ့စဉ်နေတိုင်းမနေ့တစ်ချိန်ညတစ်ချိန်မနာခြင်းလဲနာခြင်းလဲနာနေရတာ ခါတွေလည်းပူနာတွေလည်းဆူလာပါပြီဟုတ်လားဘယ်နေ့ပဲတရားစခန်းပြီးမှပါလိမ့်မလဲစောင့်တနေလားမသိပါဘူးအဲ့ဒီတော့ဒီနေ့တော့တရားစခန်းပွဲကြီးအောင်မြင်ပါပြီဟုတ်တယ်မို့လားအောင်မြင်တဲ့အတွက်ကြောင့်မို့ယနေ့ပြုတဲ့ကုသိုလ်အစုစုတွေကိုအားလုံးမိဖမှစပြီးတော့ဝိနည်းများကိုမြတ်တမ်းပြေဝေကြရအောင်နော်ကဲဒါကြီးဒီစက်ခွက်လေးကိုင်းအားလုံးပဲလိုက်ဆိုကြဣတံမေပုံညာနိဗ္ဗာန်နိဗ္ဗာန်တ္တ ပစ္စယောဟောတုအရှင်ဖျားတပိတော်တို့သည်တန္တရာဝဆင်းရဲမှလင်းမြန်စွာလွတ်မြောက်၍နိဗ္ဗာန်ကို မျက်မှောက်ပြုပါရစေခြင်းအကျိုးငှာ၎င်းဗုဒ္ဓမြတ်စွာသာသနာတော်ရှေးစွာတည်တံ့ခြင်း ထွန်းကားခြင်းကြီးပွားခြင်းစီပင်ခြင်းအကျိုးငါ၎င်းရွှေမင်းဝံဆရာတော်ဖျားဤမဟာတတိပဋ္ဌံဝိပဿနာအချိန်ပြည့်ငါရဲ့တရားစခန်းပွဲကြီးဖြစ်မြောက်အောင်ကြိုးစား အာထုံပြုစုခဲ့ကြပါကုန်၏အရှင်ဘုရားဤတရားအာထုပွဲ၌ဝင်ရောက်၍သီလအစရှိသောသီလတရားတို့ကိုစင်ကြယ်စွာစောင့်ထိန်ကြပါကုန်၏အရှင်ဘုရားစင်ကြယ်သောသီလကိုသီလ အခြေခံထား၍မဟာတတိပဋ္ဌံဝိပဿနာတရားတို့ကိုငါရဲ့တိုင်တိုင်ကျင့်ကြံပွားများအားထုတ်ကြပါကုန်၏အရှင်ဘုရားဟောကြားတော်မူအပ်သောတရားတော်တို့ကိုလည်းရှုသေးစွာနာကြားကြပါကုန်၏ အရှင်ဘုရားတရားအားထုတ်ကြသောယောဂီသူတော်စင်များနှင့်တရားနာကြွရောက်လာကြကုန်သောဓမ္မမိတ်ဆွေသူတော်စင်အပေါင်းတို့အားနေ့စဉ်နေ့တိုင်းနာနေခင်းချိန်ခါကာလ၌အာယုံစွမ်းတို့ကိုစက္ကန့် လူဒန်းခဲ့ကြပါကုန်၏ဆက်ကလူဒန်းနိုင်ရန်ဝေယဝဇ္ဇအမှုကိစ္စတို့ကိုလည်းဆောင်ရွက်ခဲ့ကြပါကုန်၏အရှင်ဘုရားနေ့မုံမတဲ့မင်းအချိန်ခါကာလ၌လည်းသံဃာတော်များယောဂီသူတော်စင်များနှင့်ဓမ္မမိတ်ဆွေ သူတော်စင်ပေါင်းတို့အားမုံမျက်နှာစွာသောဆွမ်းခဲပွေဘောဇင်ရတာအဖြာဖြာတို့ကိုငားရဲ့တိုင်တိုင်ဆက်ကံလူတန်းကျွေးမွေးခဲ့ကြပါကုန်၏ဆက်ကံလူတန်းကျွေးမွေးနိုင်ရန်ဝေယဝဆအမှုကိစ္စတို့ကိုလည်း ဆောင်ရွက်ခဲ့ကြပါကုန်၏အရှင်ဘုရားထိုမှတပါညနေပိုင်း၌တရားနာယူရန်ရောက်ရှိလာကြကုန်သောဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့အားငါရဲ့တိုင်တိုင်ဟာရဒါနကုသိုလ်တို့ကိုပြုလုံလူဒန်းကြပါကုန်၏ အရှင်ဘုရားယောဂီသူတော်စင်ပေါင်းတို့အားအေးအဖျော်ရည်တို့ကိုငါရဲ့တိုင်တိုင်ဆက်ကံလူတန်းကြပါကုန်၏အရှင်ဘုရားလူတန်းနိုင်ရန်ဝေယဝဇ္ဇအမှုကိစ္စတို့ကိုပြုလုပ်ခဲ့ကြပါကုန်၏အရှင်ဘုရားထိုမှတပါ ဆရာတော်ဘုရားအားတရားတော်ကိုပူဇော်သောအားဖြင့်ဝတ္ထုငွေနဝကမ္မတို့ကိုအဆတ်သောလိုအပ်ရာရာပစ္စည်းလေးပါအလို့ငါလူတိုင်းညပါကုန်၏အရှင်ဘုရားရဏဂုံ၃ပါးနှင့်တကွအင်္ဂါ၈ပါး အင်္ဂါ၅ပါးနှင့်ပြည့်စုံသောသီလတော်မြတ်တို့ကိုလည်းခံယူဆောက်တည်ကြပါကုန်၏အရှင်ဘုရားဤကဲ့သို့လူရန်ရသောဒါနကုသိုလ်ဆောက်တည်ဆောင်ထင်းရသောသီလကုသိုလ်တရားတော်ကိုယုတ်သေးစွာနာကြား ကျင့်ပွားအားထုတ်ရသောဘာဝနာကုသိုလ်အစုစုတို့၏အဖို့ဘာကကို အမိအဖတို့အားအမြပေးဝေပါကုန်၏အဆွေအမျိုးတို့အားအမြပေးဝေပါကုန်၏ဆရာသမားတို့အားအမြပေးဝေပါကုန်၏ကိုယ်ဆောင်နံကိုယ်ဆောင် အိမ်ဆောင်နံဝင်းခြံဆောင်နံရက်ွက်ဆောင်နံမြို့ဆောင်နံဤရိတ်တာဆောင်နံသာသနာတော်ဆောင်နံလောကကိုဆောင်းလျှောက်ကြကုန်သောနတ်ပေါင်းတို့အားမြတ်ပေးဝေပါကုန်၏တရားမင်းယမမင်းမှစ၍ အလုံးစုံသောတတ္တဝါပေါင်းတို့အားမြတ်ပြေးဝေပါကုန်၏အလုံးစုံသောတတ္တဝါပေါင်းတို့သည်ယနေ့ယခုတပည့်တော်တို့စုပေါင်း၍လူတိုင်းရသောဤကောင်းမှု၏အဖို့ပါကကိုတပည့်တော်တို့နှင့်အတူ အညီအမျှရကြ၍ကိုယ်စိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေသောအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု ကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု